သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1384ခုနှစ်ဥဒကုလဝိကျော်9ရက်2022ခုနှစ်ဧပြီလ20ရက်ဗုဒ္ဓဦးနေ့၌အွန်လိုင်းမှာဟောကြားအပ်သောမဟာဟဋ္ဌိပတော်ပမသုတ်အနှစ်ချုပ်အပိုင်း3တရားဒေသနာတော် ဓာတ်ကြီးလေးပါးကိုဝိပဿနာရှုပုံနဲ့ပတ်သက်ပြီးရှင်သာရိပုတ္တရာကရဟန်းတော်တွေကိုရှင်းပြဟောကြားတဲ့သုံးမှုဒီကနေ့တေဇောဓာတ်နဲ့ပတ်သက်ပြီးတော့ဘယ်ပုံဟောကြားသလဲဆိုရင် တမသာဟုသောတေဇောဓာတုအဆွေတော်တို့တေဇောဓာတ်ဆိုတာဘာကိုခေါ်တာလဲတေဇောဆိုတာအပူငွေရှင်းကျက်သွားစေတဲ့အပူဓာတ်ကိုတေဇောလို့ခေါ်တာအဲ့တော့လောကမှာအပူနဲ့အေးနှစ်ခုရှိတယ် အပူအေးနှစ်ခုမှာဘယ်ဟာကအဓိကလဲဘယ်ဟာကို ပြောရတာလဲလို့ဆိုဘယ်ဟာကအရှိလဲလို့ဆိုအပူကိုပဲအရှိလို့ယူလေးရှိကြတယ်အေးတယ်ဆိုတာအပူရော့သွားတာကိုအေးတယ်လို့ပြောတာအပူကပဲချိန်ကြတာဖြစ်တယ်ပေါ့ဒါဟုတ်တေဇောဆိုတဲ့စကားလုံးကလည်းအပူကိုရည်ညွှန်းတာပဲဖြစ်တယ်သို့သော ပူတာပဲဖြစ်ဖြစ်အေးတာပဲဖြစ်ဖြစ်ခြံတဲ့ရုပ်ထုတွေကို ရှင်းကျက်သွားစေတတ်တယ်ပြောင်းလဲသွားစေတတ်တယ်ပေါ့အဲအေးကလည်းပဲပြောင်းလဲသွားစေတယ်အပူကလည်း ပြောင်းလဲသွားစေတယ်အဘိဓမ္မထသင်္ဃာကျမ်းကတော့တီတုံနှောတုသမင်ညာတာဒေဇောဓာတုဆိုပြီးဥဒုကျတော့ပူရာအေးရာနှစ်ခုဆိုပြီး တိဇောဓာတ်ကိုပဲဥဒုလို့ခေါ်တယ်သို့သောစာပေကျမ်းကနေမှာတိဇောကိုအုံနှတ်တလက္ခဏာအပူသဘောအမှတ်လက္ခဏာရှိတယ်လို့ဆိုတယ်အေးလို့မပြောဘူးအဲ့ချတော့နော်တိတတ္တလက္ခဏာလို့မရှိဘူးအုံနှတ်တလက္ခဏာအဲ့တော့အပူရောသွားတာကိုအေးခေါ်တယ်အဲ့တော့ဒေဇောဆိုတာ ပူရင်အပူကိုပြောတာလို့ပဲမှတ်ထားရမှာပေါ့နော်အပူကိုပဲပြောတာ အေးကိုပြောတာမဟုတ်တေဇောဓာတ်ရဲ့သဘာဝလက္ခဏာကိုပြောတဲ့အခါမှာအုတ်နှတ်တလက္ခဏာပူသဘောအမှတ်သားပူတယ်နှွေးတယ်ဆိုတဲ့အမှတ်သားရှိတယ်။အော်ပူတဲ့သဘောက အရာဝတ္ထုကိုရှင်းကျက်သွားစေတတ်တယ်။ရှင်းရက်ရင့်ကျက်တယ်ဆိုတာရင့်ရော့သွားစေတာပြောတာ။နော်ရင့်ရော့ပြီးတော့သွားစေတယ်။အဲ့တော့အပူကြောင့်ပြောင်းတာတွေကတော့မြင်မရှိတာပေါ့နော်။အပူပေးလိုက်လို့ရှိရင်ပြော့သွားတာရှိတယ်လို့မာသွားတာလည်းရှိတယ်ပေါ့။အပူချောက်မာသွားတာလည်းရှိတယ်။အပူချောက်ပြော့သွားတာလည်းရှိတယ်ပေါ့ အဲ့တော့လောကမှာဥတုဥတုနဲ့ပြောနေတာဒီဒေဇောဓာတ်ကိုပြောတာလို့ထက်ကြီးလေးပါးထဲမှာဟိုသတိထားဖို့ရကထက်ကြီးလေးပါးဆိုတာကိုသိနေဖို့လိုတာပါတော့ဆိုသူကစုပြီးတော့တီးနေတာစုပြီးတော့တီးနေတာစုတီးနေတာဆိုတော့ပထဝီဓာတ်ဆိုတာအတုံးခဲသဘော သူကဘာလုပ်တယ်ဆိုရင်ဂျန်နက်တတေရဲ့တီးယာအဖြစ်ဆောင်ရွက်တယ်ပထဝီဓာတ်ပေါ်မှာအလုံးအမိတိနေကြတယ်တပြောပထဝီဓာတ်ပေါ်မှာသူ့ရဲ့သဘောကသူကအမဂန်သဘောဖြစ်သည့်အတွက်ကြောင့်ဂျန်နက်တတေတို့ရုပ်တေတို့ဟာပထဝီပေါ်မှာမိတိနေတယ်အဲ့ဒီလိုမိတိယဖြစ်အောင်စုစည်းပေးတာကအာဘော ရှင်းကျက်စေးတာကတေဇောလှုပ်ရှားတွန်းကန်တာကဝါယောလို့ဒီရုပ်တစ်ခုမှာအဲ့လိုပေါင်းတာပူပေါင်းထားတာအမှန်တော့ခွဲတာပြောရတယ်တဘာဝအနေနဲ့သာခွဲပြောတာသူကရုပ်ထဲမှာတော့အမြဲတွဲနေတာခွဲလို့မရဘူးအပြင်မှာခွဲလို့မရအတိညာနဲ့သာလက္ခဏာချင်းမတူလို့ခွဲပြောတာနော်အရာဝတ္ထုတစ်ခုဟာရုပ် ပေါင်းဆက်ထားတာသာဖြစ်တယ်ပေါ့ဆောင်ရွက်ချမတူသည့်အတွက်ကြောင့်ခွဲပြောတာအဲ့တော့တေဇောအကြောင်းကိုပြောရမယ်ဆိုရင်လူတော်ဝါရီရဲ့အတွက်မှရှိတဲ့တေဇောကိုပြောမလို့ရှင်သာရိပုတ္တရာကတေဇောဆိုတာနှစ်မျိုးရှိတယ်တဲ့တကူကအစ္ဆတိကတေဇောကိုယ့်ရဲ့ တန်တမရှိတဲ့တေဇောတန်တန်ဆိုတဲ့ဗမာစကားပါဠိကလာတယ်နားလေတန်တန်ဆိုရကိုနားလေရမှာတော့တန်တာနာဆိုဖြစ်စဉ်လို့ဆိုလိုတယ်ပေါ့ကိုယ့်ရဲ့ဖြစ်စဉ်ရုပ်ဖြစ်စဉ်နဲ့မှ ပါဝင်နေတဲ့တေဇောခန္ဓာကိုယ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့တေဇောလို့သူတို့ဆိုလို့တယ်အဲ့ဒါကိုအိဇတိကတေဇောလို့ခေါ်တယ်အပြင်ဘက်ကမီးတို့အပူရှိတာတွေတို့အလုံးတော့ဒါဘာဟိရတေဇောလို့ခေါ်တယ်အဲ့တော့တေဇောက အစ္စတိကတေဇောပါဠိရတေဇောလို့နှစ်ခုရှိတယ်တဲ့အဲနှစ်ခုထဲမှာအစ္စတိကတေဇောလူရဲ့ခန္ဓာနဲ့ဆက်ဆက်နေတဲ့တေဇောဆိုတာအပူသဘောပူတဲ့နှွေးတဲ့သဘာဝရှိတဲ့အရာဖြစ်တယ်လို့ရှင်းပြတာအဲ့တော့ကိုယ်ခန္ဓာကိုယ်ကိုစမ်းကြည့်လိုက်လို့ရှင် နှွေးနေတာတွေပူးနေတာတွေကဒါတေဇောရဲ့သဘောပေါ့စံတက်လို့ရတဲ့အရာနှွေးတယ်ပူးတယ်ကြည့်တယ်လူတွေဖြားတိုင်းတဲ့ကြိယာနဲ့တိုင်းကြည့်ပူဒီဂရီဘယ်လောက်ရှိတယ်ဆိုတာတိုင်းတာပဲလေအဲ့ဒါခန္ဓာကိုယ်ရဲ့အပူဟာဒါတေဇောပဲကိုဗီယောဂတွေပြန်ပွားနေတဲ့အချိန်မှာနှစ်ဖူးလာလာပြီးတော့ထောက်တိုင်းနေတဲ့ဟာရှိနေပါပဲလေ အဲ့ဒါအပူတိုင်းတာပဲခန္ဓာကိုယ်ရဲ့အပူငွေ့တွေကိုတိုင်းတာရှိတဲ့နာတဲ့ပိုရင်ဒါအဖျားလို့ပြောတာပေါ့ရှိတဲ့အတိုင်းဓာတိဆိုအဲ့တော့ရှိတဲ့အတိုင်းဓာဆိုရှိနေတယ်ဆိုတဲ့အတိတ်ပဲလူရဲ့ခန္ဓာကိုယ်မှာအပူတွေရှိနေတယ်အဲ့ဒီအပူသဘောတွေကိုတေဇောလို့ခေါ်တာပဲအဲ့ဒါဣဇတိကတေဇောအဲ့ဒီအပူကိုပဲ ဥပဒိဏဆိုတဲ့စကားလုံးသုံးတယ်တချို့နေရာမှာတော့ဥပဒိဏလို့သုံးတာဟာကမ္မဇာယုတ်ကိုရည်ညွှန်းတာဖြစ်တယ်ဒီနေရာမှာ ဥပဒိဏဆိုကမ္မဇာယုတ်ကိုရည်ညွှန်းတာမဟုတ်ဘူးတဏ္ဍဒိဋ္ဌိတို့ဖြင့်ဆွဲလန်းအပ်တဲ့အရာလို့အဓိပ္ပာယ်မှတ်ရမယ်ခန္ဓာကိုယ်နဲ့ဆက်ဆက်နေလို့ရှိရင်ဆွဲလန်းအပ်တဲ့အရာအဲ့တော့ပူပူနွေးနွေးလေးဆိုရင်လည်းလူတွေကသွားကြတယ်လေဆွဲလန်းမှုရှိတာ မပူလို့အေးနေတာလေးလေသဘောကျအေးတဲ့သဘောနဲ့ကြိုက်တာပဲနှွေးတဲ့သဘောနဲ့ကြိုက်တာရာသီဥတုလိုက်အနှွေးတဲ့လေးဝါရဲဆိုစိတ်ချမ်းသာအဲ့ဒါတိစောကိုသဘောကျတဲ့သဘောပဲပေါ့နော်တိစောကိုသဘောကျဆောင်းရသည်ကျတော့နှွေးတာလေးကြိုက်တယ်နှွေးရသည်ကျတော့အေးတာလေးကြိုက်တယ်အေးကျင်လို့ပန်ကာလေးဖွင့်တယ်နော်အေယာကွန်လေးဖွင့်တယ် အေးနေတာလေးကိုသဘောကျတယ်အဲ့ဒါတေဇောကိုသဘောကျနေတာပဲအဲ့ဒါကြောင့်မို့လူတွေရဲ့ဆွလန်းအပ်တဲ့အရာတွေမှာတေဇောဟာပါနေတယ်အဲ့တော့တေဇောပါရတယ်မကဘူးလူကနာမည်နဲ့ခွဲတက်ပြီးတော့ဘလို့လူရဲ့ခန္ဓာကိုယ်နှွေးနေရင်ဟဲ့နှွေးနေလေးဆိုပြီးတော့ခန္ဓာကိုယ်နဲ့တွဲပြီးတော့သူကဆွဲလန်းတာတေဇောတတ်တတ်မဟုတ် တွဲပြီးတော့ဆွဲလန်းတာ အရာဝတ္ထုကအေးနေနေအေးရကြိုက်တဲ့အခါအဲ့ဒါလေးနဲ့တွဲပြီးတော့ဆွဲလန့်မြန်တာအဲ့ဒါကိုဥပဒိဋ္ဌနာလို့ပြောတာနော်ဆွဲလန့်နေတာပဲအဲ့ရှင်သာရိပုတ္တရာရှင်းပြတယ်အစ္စတိကဒေဇောဆိုတာဘာလို့နဲ့ကိုယ်ခန္ဓာကိုယ်နဲ့ဆက်ဆက်ပြီးဖြစ်နေတဲ့ပူတဲ့သဘောနှွေးတဲ့သဘောလေးကိုအဲ့ဒီပူနှွေးတဲ့သဘောလေးဟာတဏှာဒိဋ္ဌိနဲ့ဆွဲလန်းအပ်လို့ လူရဲ့စိတ်နဲ့ဆွဲလန်းအပ်လို့ဥပဒိဏလို့ခေါ်တယ်တဲ့အဲ့ဒီလူရဲ့တဏ္ဍမဖြစ်တဲ့တေဇောဟာတမအဖြစ်တော့ထိလိုက်ပဲဆိုရင်ခန္ဓာကိုယ်အငွေ့တယ်လို့ဒီလိုထင်တယ်မဟုတ်ဘူးရှင်သာရိပုတ္တရာကတေဇောဆိုတာ၄မျိုးရှိတယ်တဲ့အဲ့ဒါဒီတေဇော၄မျိုးမှတ်သား ဟိုပထဝီတုံးက20ရှိတယ်ဆိုမျိုးထုတ်ပြတယ်နော်ကိုယ်ခန္ဓာကိုယ်ထဲမှာ20ရှိတယ်ဆံမေမွေးကြီးခြေသက်လက်သက်အနေစားအုံနောက်ထီအောင်20ရှိတယ်အာဘောကျတော့12ခုရှိတယ်တိကျတလိကနေစားပြီးတော့12ခုရှိတယ်ဒါခန္ဓာကိုယ်ထဲမှာရှိနေတယ်ဆိုတာတတိထားမိအောင်ပြောအဲ့တော့32ကုဋ္တတာထဲမှာ ပထဝီနဲ့အဘောကိုရေးတွက်လိုက်တာ32ခုပြည့်သွားပြီဒီတေဇောကြတော့အဲ32ခုထဲမှာမပါဘူးသူက၄မျိုးရှိတယ်၄မျိုးကိုဖော်ပြတဲ့အခါမှာ၄မျိုးကဘာလို့ဆိုရှေနသတန်တပတိအပူတစ်ခုကခန္ဓာကိုယ်မှာ ရှိတဲ့အပူတွေပို့ပြီးတော့ပူစေတတ်တဲ့အရာခန္ဓာကိုယ်ငွေ့ဟာနော်မဲ့အဆင့်နဲ့ပို့ပြီးတော့ပူလာတယ်ဆိုတော့နော်69တို့100တို့100ကျော်သွားတာတို့ကိုငွေ့ကိုတိုင်းတဲ့အခါမှာပို့လာတာအဲ့ဒါကိုရေနာအကျင်တေဇောနေမကောင်းတဲ့အခါမှာအဖျားဖြစ်လာတဲ့အခါမှာလူရဲ့ကိုငွေ့ကပို့ပြီးတော့ပူလာတယ် အဲ့ဒါတိဇောတစ်ခုပဲနော်ဒါကိုတိုင်းဆေးဆရာတွေကတန်တပ္ပနတိဇောလို့ခေါ်တာပဲရှင်သာရိပုတ္တရာသုံးတဲ့စကားကယေနသတန်တပ္ပတိတပ္ပတိဆိုပူတာပဲတန်တပ္ပတိခန္ဓာကိုယ်ပူရီပူလောင်စေတယ်ပူတယ်ဘယ်ခါပူတာတော့ဆိုဖြားတဲ့ခါပူတယ်နဖူးဆန်းကြည့်ကိုယ်ဆန်းကြည့်ပူနေတယ် ဖြားအဖြားတက်နေတဲ့ပုဂ္ဂိုလ်ရဲ့ကိုယ်တဏ္ဍမှာရှိတဲ့အပုကိုတန်တပနာလို့ခေါ်တယ်တန်တပတိဆိုတဲ့ကလုံးကိုနံပုတ်လုံးလိုက်တဲ့အခါတန်တပနာအဲ့တော့ဖြားတဲ့အခါမှာပူတဲ့အပုဟာလည်းပဲတေဇောတစ်ခုပဲအဲ့တေဇောကလည်းတစ်ခါတစ်ခါမှပေါ်တာလေအများရန်ပေါ်တာမဟုတ်အဲ့တော့တေဇော၄မျိုးကိုမှတ်ဖို့ရတစ်ကတန်တပနာတေဇော ဖြားလို့ပူတဲ့အပူအဲ့လိုပဲမှတ်နောက်ဒုတိယအမျိုးစားကြတော့ရှင်နာစာစီရိယတိတဲ့ရှင်းကျက်စေတယ်ခန္ဓာကိုယ်ရင်းကျက်စေတယ်မိခင်ဝမ်းနဲ့ပွေးလာကစားကလေးလေးဟာဟုတ်လားနုနုဖဖကလေးအကိုင်တော့မခံနိုင်ဘူးပြင်မကလက်ကြီးတွေနဲ့ကိုင်တာသူ့ ငိုရတယ်လေသူအဲကိုင်းနာမကြိုက်ဘူးအဲ့တော့မှနုဖတ်နေတယ်ချင်းဘာနဲ့တူတော့ဆိုကြွက်ကလေးကြွက်ကြွက်ကြွက်ပေါက်စားလေးလို့နေမှာပေါ့ပွေးလာကစားအမွေးမပေါက်သေးတဲ့အကောင်လေးဆိုနီးနေတာနီးရဲပြီးတော့နုဖတ်အဲ့ဒါကနေတဖြည်းဖြည်းနဲ့ချမ်းခံလာတဖြည်းဖြည်းနဲ့ရင့်လာ ကျန်းလာတယ်အသားတွေတဖြည်းဖြည်းနဲ့ကျန်းလာတယ်ခေါင်းမော်ဆိုရင်ဖြူလာတယ်ပရည်တွေတွန့်လာတယ်သွားတွေကျိုးတယ်အဲ့ဒါစေရဏတိဇောလို့ခေါ်တယ်ရှင်းရောအိုမင်းစေတဲ့တိဇောတဲ့ရှေနာသစီရိယတိအဲ့တိဇောကြောင့်အော်ရာလူတွေကအသက်အရွယ်ကလေးငယ်ကအသားမျိုးမဟုတ်တော့ဘဲနဲ့လူဖတ်နေတဲ့အသားမဟုတ်ဘဲနဲ့အသား ကြမ်းလာတယ်ရှင်းလာတယ်ဒါလူတွေမဟုတ်ပါဘူးဗေဒမှာကြည့်လိုက်ရင်လည်းပဲဒီအသီးလေးတွေဟာထွက်ခါစားနုနုလေးတွေပဲတဖြည်းဖြည်းကြမ်းလာပြီးတော့နောက်ဆုံးမှာမဲ့လာတဲ့ကဝင်းဝသွားတယ်ဒါတိစောပဲစေရဏတိစောပဲအပြင်မှာလည်းရှိတာပဲကြာနော်ဒီသဘောကိုဆင်ញင်မှုဟောတာရေနာသစီရိယတိတဲ့ ဖြားလို့ပူတဲ့တဏ္ဍပနတေဇောနဲ့မတူတဲ့တငွေ့ငွေ့နဲ့လူရဲ့ခန္ဓာကိုယ်ကိုရင့်ကျက်လာစေတဲ့တေဇောအဲ့ဒါစီရဏတေဇောလို့ခေါ်တယ်စာကွဲနဲ့စီရဏတေဇောဒါတေဇောတစ်မျိုးနောက်နောက်တစ်ခုကျတော့ရှေနသပရိတရှိတိလောင်းနေလူခန္ဓာကိုယ်မှာလောင်းနေတခါတခါကျတော့လူဟာ အမလေးအိုက်လိုက်တာ ပူလိုက်တာနဲ့ဖြစ်တယ်ဟာအဲ့ဒါကိုဒဟနဒရှနတေဇောဒဟနတေဇောတိုင်းရင်စေးပါတော့ဒါဟတေဇောလို့သုံးတာတူတူပဲအဲ့ဒါအဲ့ဒါကလူတွေမှာကြည့်လေနေရသေးကြတော့ပူလိုက်တာအိုက်လိုက်တာဆိုဘာလို့လဲရက်တောင်နဲ့ခတ်တယ် အဲအကွန်လေးဖွင့်နေပန်ကားလေးဖွင့်ပြီးတော့အေးအောင်လုပ်တယ်ရတောင်နဲ့အေးအောင်လုပ်တယ်ခန္ဓာကိုယ်ကအပူတက်လာတဲ့အခါမှာပူတာပူတာနဲ့ပြောရတာလေအဲ့ဒါကတရှနာဒီမှာယေနသပရိတရှတိဒါဓာရင်ကောင်းနဲ့ဓာရင်ကောင်းနဲ့ရှားပက်လဲဟာထိုးပရိတရှတိ ဓာဟဆိုတော့လေထိုင်းကောင်းနဲ့ရေးတဲ့ဓာဟအပူအဲ့ဒီတိဇောကလည်းတစ်မျိုးပဲခုနပြောတဲ့တန်တပနာနဲ့လည်းမတူ အဖျားလို့ပူတဲ့ပူနဲ့လည်းမတူအိုအောင်ရင်းသွားအောင်ရင်းစေတတ်တဲ့အပူနဲ့လည်းမတူသူကအိုစေတတ်တဲ့အပူကတော့သူကတငွေ့ငွေ့နဲ့သွားနေတာဆိုတော့လူသိသိမှမဟုတ်ဘူးတဖြည်းဖြည်းကြီးလာတာပဲရှိတာနော်ဒါကြတော့သိတာ practitioner နောက်နောက်တစ်ခုရှိသေးတယ်ရှေနသာအတိတပိတခာယိတတာယိတံသမ္မာပရိနာမံကိစ္စတိအတိတဆိုတာစားလိုက်တဲ့အစာပိတဆိုတာတောက်လိုက်တဲ့ရေခာယိတဆိုတာဝါစားလိုက်တဲ့ခဲပွဲ ကျွတ်ကျွတ်ဝါစားတဲ့အရာတာဟိတဆိုတာလျက်တဲ့တဲတာဆိုတာရှားပေါ်တင်လိုက်ရင်သူ့သူအရေးပြောသွားတဲ့ဟာမျိုးတွေပေါ့နော်ရှက်စားတို့တည်းမကဘူးပေါ့အဲ့တော့လူတွေစားတာစားတာရေဝါတာရေနော်လျက်ထားရေတောက်ထားရေစားတော့လျက်ဝါ စားတယ်တောက်တယ်ဒါမှအဲ့ဒါနှစ်ခုကြည့်ပြီးစားတောက်ဆိုင်ဆိုဖွင့်တာပဲလေစားတောက်တယ်ဝါကြတော့ခိုင်တာခဲပွဲလို့ပြောတာခဲတယ်ဆိုတာကြွကြွဝါစားတယ်အစားစားတယ်အဲ့ဒါမျိုးခိုင်တာလို့ခေါ်တာကလပြေမှာရောင်းတဲ့ခါကြမဟုတ်ဆိုတာအဲ့ဒါစားလို့ဝါတဲ့ဟာပဲဝါတဲ့တာဣဒဆိုတာ ရှားပေါ်မှာတင်ထားပြီးတမြုပ်မြုပ်ချွချင်းတို့လိုဟာမျိုးတွေအဲ့လိုမျိုးတွေတာဟိတလျက်တယ်လို့ပဲသုံးတာအဲ့တော့လူတွေစားတဲ့အစားအစာပါပဲဆိုလိုတာကတော့စားစရာတောက်စရာခဲပွဲလျက်စရာအဲ့ဒီအစာအာဟာရတွေဟာတဲ့ဒီအပူကြောင့်ခြေညက်သွားတယ် အဲ့ဒါကြတော့ပါစကလို့ခေါ်တယ်ပါစကတေဇောတဲ့အစာချေစေတဲ့တေဇောလို့ပြောတာအဲ့တော့ခုခေတ်ကတော့တေဇောကြောင့်ကြည်တော့မဟုတ်အက်ဆစ်တာဆိုပြီးပြောတယ်ဒါနာမည်ခေါ်တာတမျိုးခေါ်လို့ပါနော်အပူပဲအက်ဆစ်ခေါ်ခေါ်ဘာခေါ်ခေါ်ပူထပ်ကိုပြောတာပဲတေဇောပဲ တော့ဝေါဟာရကတခါတလေကျတော့တရားတို့နဲ့တူမတူလေဒါမြတ်စွာဘုရားသုံးတဲ့ဝေါဟာရကတော့ပါစကပါစကဆိုတာချက်တာအစာကိုကျင့်ရက်စေတဲ့တေဇောတဲ့ဗမာရီမှာတော့ကြီးတယ်ပါစကဝမ်မီတို့ပါတော့အဲ့လိုပြောတာဝမ်မီပေါ့နော်ဝမ်မီတီဟိုမှာစကလုံးတစ်လုံးရှိတယ်ထမင်းစာပြီလားလို့မေးလို့ရှိရင်ပတ္တဂိတ္တိတက် ဗတ္တခိတိတဲ့ခိတိကမီးပဲဗတ္တကထမင်းပဲအထမင်းမီးလောင်နေပြီလားဆိုတဲ့အတိတ်ပဲပဲသူကဗတ္တခိတိဆိုမီးနဲ့သုံးထားတာပမာကျတော့ပါစကတိဇော1ဘီလို့သုံးတာပဲပမာလည်းဘီလို့သုံးတာပဲသူကအပူပဲထဲထဲရောက်လာလို့ရှင်အော်ခဏိခိဆရာဝန်တွေကတော့ဒါအစာတွေဝင်သွားရင် ဒီအစာအိမ်ကနေ acid ဓာတ်တွေထွက်တယ်အဲ့ဒီ acid တွေကနေကြေကျက်စေတယ်လို့ဒါနာမည်တစ်မျိုးပေးလိုက်တာပေါ့နော်အဲ့ဒီပါစကဝါမီရခေါ်ခေါ် acid ပဲခေါ်ခေါ်ပေါ့အဲ့ဒီအပုဒ်ကဝန်းထဲမှာရှိတဲ့အပုဒ်ကဘလောက်ထိအောင်ပြင်းအောင်လို့ဆိုလို့ရှိရင်ပိုက်ထဲမှာရှိတဲ့အစာကိုကျဉ်းကျက်စေတတ်တဲ့ဝါမီကိုမျက်လုံးနဲ့ ရောက်လို့ရှိရင်ကမ်းနဲ့တဲ့တခါတရံကိုယ့်အကိုတော့ဟိုအစာရိစားပြီးတော့အစစ်တက်တွေများနေတဲ့အချိန်မှာလုံးလိုက်တဲ့ကလေချောင်းရောက်လာရင်မတမပူတယ်လေလေချောင်းနဲ့ရောက်လာရင်ပူကနေသွားတာအဲ့ဒါမျက်စိတဲ့ဝင်ရင်ကန်းနေတယ်ဆရာဝန်ကြီးတယောက်ပြောတာမျက်စိတဲ့ရောက်ကန်းနေတယ်အဲ့လောက်ထိအောင်ပူတယ်လို့ပြောတယ် ဒါအပိုက်ထဲကထွက်တဲ့ acid ပေါ့တိဇောပေါ့နော်အဲ့ဒါလူကိုကန်းစေနိုင်တယ်အဲ့လိုမျိုးအဲ့တော့အပူလေးမျိုးပေါ့တိဇောထက်၄မျိုးပေါ့အဲ့တော့မြတ်စွာဘုရားကတော့ဒါတရားရှိဖို့ဟောတာရှင်သာရိပုတ္တရာလည်းခုတရားရှိဖို့ဟောတာဟိုခန္ဓာကိုယ်မှာရှိနေတာတကယ်ရှိတဲ့အရှိတွေကိုတကယ်သိဖို့ဟောပြတာ အဲ့တော့ဆရာဝန်ကြီးကတော့ဒါဆေးကုဖို့လုပ်တာဒါကတော့ဟိုတရားရှိဖို့အတွက်ပြောတာအဲ့ဒါတေဇော၄မျိုးရှိတယ်နော်ပြန်ပြောမယ်ဆိုရင်နံပါတ်1ကတန်တပနာတေဇောအဖျားအပူနံပါတ်2ကစီရဏတေဇော ရှင်းရောအိုမင်းစေတဲ့အပူနံပါတ်3ကပရိတ္တရှနာတေဇောတွေရသည်မှာ ခန္ဓာကိုယ်အပူခန္ဓာကိုယ်မှာဖြစ်လာတဲ့အပူနံပါတ်၄ကပါစကတေဇောအစာအာဟာရတွေကိုရစ်ကျက်စေတတ်တဲ့တေဇောအဲ့ဒါကိုတေဇော၄မျိုးလို့ခေါ်တယ်နော်တန္တပနာတေဇောစီရဏတေဇောပရိတရှနာတေဇောသို့မဟုတ်တဟတေဇောပါစကတေဇောအဲ့ဒါတေဇောကတေဇောပဲ အဲ့တော့ရှင်သာရိပုတ္တရာဆက်ပြောတယ်တခြားခန္ဓာကိုယ်မှာဒီ၄မျိုးပြင်ရှိသမျှအပူတွေအလုံးကိုတည်စောလို့မှတ်ပါဒါလေးထပ်ပြောလိုက်သေးတယ်။ဟောတေယုတ်ထုတ်ပြောတာ၄မျိုး။ကျန်တဲ့အရာလည်းခန္ဓာကိုယ်ထဲမှာရှိတဲ့အပူတွေဆွမ်းလိုက်ရတဲ့အရာတွေအလုံးဟာတည်စောလို့ပဲမှတ်ပါတဲ့။ဒါအစ္ဆတိကတည်စောဟာဒါပါပဲတဲ့။ဆိုပြီးတော့ ဝိပဿနာအမြင့်နဲ့ကြည့်ဖို့ဝိပဿနာရှုဖို့ဘယ်လိုဟောတော့ဆိုအဆွေတော်အဆွေတော်တို့အာဝတော်လို့ခေါ်တာရှေးတုန်းကတော့ငါရှင်တို့လို့ပြန်တယ်နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့အာဝတော်ရဲ့အတိပ္ပယ်တခုခုပေါ့နော်ငါရှင်တို့ဘုန်းကြီးတွေအတုံးကတော့ငါရှင်တို့ပဲ တော့အင်္ဂလိပ်လို့ပြောမှဆိုရင်တော့ friend လို့ပြန်တာဆိုတော့အဆွေတော်တို့ပေါ့အောက်တော့ဆိုတာတပါးနဲ့တပါးခေါ်တဲ့အခေါ်အော်တစ်ခုပဲအဲ့တော့ဆွေတော်တို့အစ္စတိကတေဇောပဲဖြစ်ဖြစ်ဗဟိတဘာဟိရတေဇောပဲဖြစ်ဖြစ်တေဇောတဟာတေဇောတတာဖြစ်ပါတယ် ဒါလေးကကမ္မဋ္ဌာန်းရှုခိုင်းတာနော်ဒီအတိလေးကဗဓမ္မရေးကြည့်တယ်လူတွေကတေဇောကိုငါလုံနေတာလေအဲ့တော့တေဇောကတေဇောသာ ဖြစ်ပါတယ်လို့ပြောတာဟာဒါတခြားလူမထင်ပါနဲ့တေဇောတဟာတေဇောတပါပဲကိုယ်နဲ့ဘာမှမပတ်သက်ပါဘူးသဘာဝတရားကြီးသာဖြစ်ပါတယ်လို့ဆိုလိုတာဘာလို့ဆိုသဘာဝတရားလို့မသိသမျှအရာဝတ္ထုနဲ့တွဲပြီးမှတ်နေတယ်ဆိုလို့ရှိရင်တော့တန်တရာဟောက လွတ်ဖို့အတွက်တဏှာဆိုတာမဖြုတ်နိုင်မဖြုတ်နိုင်တွဲထားရင် ဖြုတ်လို့မရတေဇောတေဇောလို့ပဲသိရဒါကြောင့်မို့လို့အစ္စန္ဒီကတေဇောပဲဖြစ်ဖြစ်တဲ့ဘာဟိရတေဇောပဲဖြစ်ဖြစ်တဲ့တေဇောကတေဇောတတ်ပါပဲဒါလေးကတေဇောကိုတေဇောလို့သိဖို့ခေါ်တာပဲဖြစ်တယ်ပြီးတဲ့အခါကျတော့ အဲ့ဒီတေဇောကိုအတိညာနဲ့မသားဖို့ဝိပဿနာဉာဏ်နဲ့မသားဖို့ဘာဟောတော့ဆိုတေဇောဟာတေဇောတာဖြစ်သည့်အတွက်ကြောင့်နေတမမငါဟာမဟုတ်ဘူးငါဟာမဟုတ်ဘူးသူ့တဘာဝတာဖြစ်တယ်နေသောဟမတ္တမီ တေဇောဟာယုတ်တရားရဲ့ဖြစ်မှုသာဖြစ်တယ်ငါရဲ့ဖြစ်မှုမဟုတ်ဘူးဒေတမမဆိုတာတဏှာရဲ့အယူဆကိုညှင်းပယ်လိုက်တာနေသောဟမတပိဆိုတာမာနရဲ့အယူဆကိုညှင်းပယ်လိုက်တာနမေသောအတ္တငါလည်းမဟုတ်ဘူးလို့ပြောလို့တာပဲအတ္တနဲ့ငါနဲ့တူတူပဲထားလိုက်ငါမဟုတ်ဘူးငါရဲ့ငါမဟုတ်ဘူးလို့ပြော လူတွေပြောတာငါနဲ့ငါဟာပဲပြောတာလေအဓိကအဲ့ဒါကိုတခါတခါစာပေမှာအဟံမမလို့သုံးတယ်တခါတခါကျတော့အတ္တအတ္တနိယလို့သုံးတယ်နော်အတ္တလို့သုံးတာနဲ့ငါနဲ့တူတူပဲအတ္တနိယလို့သုံးတာနဲ့ငါဟာနဲ့တူတူပဲဒါကြတော့ပါဠိစာပေမှာလည်းအဟံမမတက်ရိုက်ပြန်လို့ရှိရင်ငါငါဟာ တခါတည်းသုံးတာကြတော့အတ္တအတ္တနိယအတ္တရေအတ္တပိုင်ဆိုင်တဲ့အရာရေဒီနှစ်ခုသူတို့သုံးလေးရှိအဲ့တော့ဒိဋ္ဌိရဲ့အမြင်ကငါပဲတဏှာရဲ့အမြင်ကငါရှိလို့ငါဟာရှိပြန်တယ်တကယ်တော့ငါဆိုတာမရှိဘူးပထဝီသာရှိတယ်သို့မဟုတ်တေဇောသာရှိတယ်ဆိုငါမှမရှိတာတေဇောကငါမှမဟုတ်တာဆိုငါဟာဘယ်လိုလုပ်ရှိမှာ ငါမရှိရင်ငါဟာဆိုတာမရှိနိုင်ဘူးလေငါဟာဆိုတာမရှိရင်လည်းငါဆိုတာမရှိနိုင်ဘူးလေဒီတစ်ခုကဆက်ဆက်နေတာမဟုတ်လားငါရှိမှငါဟာရှိတယ်ငါရှိမှငါဟာလို့ပြောလို့ရတယ်ငါဟာတောင်မှမရှိဘူးဆိုတော့ငါဟာလို့ဘယ်လိုပြောရအဲ့ဒီပဲမာနလာတဲ့အခါကျတော့သူကသူ ပထဝီတက်ကသူကသူဖြစ်တာအဲ့ဒါကိုငါဖြစ်တယ်လို့သွားလို့ငါရဲ့ဖြစ်မှုဆိုမာနသွားဖြစ်ပြန် အဲ့တော့တဏမာနဒိဋ္ဌိဆိုတဲ့ပပ္ပင်္စတရားတန်တရားတွေကိုကျဲသောအောင်လုပ်နေတဲ့ပပ္ပင်္စတရားအဲ့ဒီအတွေးလွဲနေတဲ့ပပ္ပင်္စတရား၃မျိုးနဲ့မတွေးပဲနဲ့တဲ့နေတမမငါဟာမဟုတ်ဘူးနေသောဟာမသွိငါဖြစ်တာမဟုတ်ဘူးနာမိသော အတ္တငါမဟုတ်ဘူးလို့မှန်ကန်တဲ့ဉာဏ်မြင်နဲ့ရှုပါ သူတို့ဆိုလိုတယ်ပေါ့နော်အဲ့ဒါလိုမြင်မှမှန်ကန်တယ်ပေါ့ဒါပြင်ဘယ်လိုမြင်မှားတာတော့ဆိုအေတံမမတေဇောကိုငါဟာလို့မြင်မှားတယ်အပူကိုငါဟာလို့မြင်မှားတယ်အပူသူကသူအကြောင်းကြောင့်ဖြစ်လာတာကိုငါဖြစ်တယ်လို့ပြောရင်မှားတယ်နော်အပူကိုငါလို့ပြောရင်လည်းမှားတယ်အပူဟာတေဇောသာဖြစ်တယ်ငါမဟုတ်ဘူးငါလို့ပြောတာဒိဋ္ဌိ ငါလို့ပြောတာတဏှာငါဖြစ်တာလို့ပြောလို့ရှိရင်မာနအဲ့ဒီတဏှာအယူဆမာနအယူဆဒိဋ္ဌိအယူဆတွေကိုဝိပဿနာဉာဏ်နဲ့ရှင်းထုတ်ပြီးတော့ညင်းဆိုပြီးမှန်ကန်တဲ့အမြင်နဲ့ရှုပါလို့ပြောတာအဲ့လိုမှန်ကန်တဲ့အမြင်နဲ့ရှုနိုင်ပြီဆိုရင်ဘာအကျိုးရတော့ တိဇောပေါ်မှာတာယာမှုဆိုတာမဖြစ်ဘူးအမှန်သိလာလို့ရှိရင် တိဇောပေါ်မှာတာယာမှုဖြစ်ဒူရီတာယာရာဟာတိဇောပေါ်မှာတာယာရာမဟုတ်ဘူးရုပ်ထုနဲ့ဆွဲပြီးတော့ငါကိုလေးကနှွေးနှွေးလေးဆိုဟုတ်လားငါကပူတယ်ငါအစာအိမ်ကအမတန်ကောင်းတယ်ပါစားလိုက်စားလိုက်ကြည်တယ်ဆိုတာဓာတုကိုသဘောကျနေတဲ့သဘောတွေပဲလေ။ တေဇောကိုချီးမွမ်းနေတဲ့သဘောတွေပဲအဲ့ဒါမျိုးမဖြစ်ရအောင်ငါလည်းမဟုတ်ငါလည်းမဟုတ်တေဇောတေဇောအကြောင်းပူရာတို့ခန္ဓာကိုယ်တော့ဖြစ်လာတဲ့ပူရာတွေမှန်သမျှသူအကြောင်းနဲ့သူဖြစ်တာငါနဲ့လည်းမဆိုင်သူကသူဖြစ်နေပဲသဘောဝတရားသဘောဝတရားသိသဘောဝအကြောင်းတရားအကြောင်းကြောင့်သာဖြစ်တယ်ငါမဟုတ်ဘူးဆိုရင်ရှင်းထုတ်လိုက် ကိုနဲ့ရှင်းထုတ်လိုက်လို့ရှိရင်တွေ့တာမှုဆိုတာရှင်းပြီးသားဖြစ်သွားတယ်လေကိုနဲ့ပတ်သက်ရင်တွေ့တာနေမှာကိုအဲ့လိုရှင်းမှ ရှင်းလို့ရတာဒါကြောင့်မို့ဒီအတိအနေနဲ့ရှင်းကိုထုတ်အောင်ရှင်းထုတ်လိုက်မှသူကဆွလမ်းမှုတွေကိုဖယ်ရှားလို့ရတယ်မရှင်းထုတ်ရင်ဆွလမ်းမှုဖယ်ရှားလို့မရအဲ့တော့ ဒီလိုရှိမှလို့ရှိရင်တေဇောဓာတ်ပေါ်မှာညီငွေလာမယ်တဲ့ညီငွေလာလို့ရှိရင်တေဇောဓာတ်ပေါ်မှာနှစ်သက်ဆွလန်းမှုတွေကင်းလာလိမ့်မယ်ဟာဒါဝိပဿနာတေဇောဓာတ်ကိုဝိပဿနာရှုပုံလေးကိုဒီမှာဒီလိုလေးဟောတာရှုပုံလေးကဒီမှာတော့ဟိုငါမဟုတ်ဘူးငါမဟုတ်ဘူးလို့ဆိုတဲ့အမြင်နဲ့ရှုတာနော်ညှင်းဆွပြီးတော့ရှုတာ အဲ့လိုရှုလို့ရှိရင်ဝိပဿနာဉာဏ်စဉ်နဲ့သူကရောက်သွားမယ်လို့ဆိုလို့တယ်အဲ့တော့အိဋ္ဌသဘောကိုထင်ရှားအောင်လို့တေဇောဟာမမြဲဘူးဆိုတာကိုထင်ရှားအောင်လို့ရှင်သာရိပုတ္တရာဆက်ပြီးရှင်းပြတယ်ဒါထင်ရှားတာနဲ့မထင်ရှားတာကိုရှင်းပြတယ်ဒီဘာဟိရကိုယ်ခန္ဓာကိုယ်ထဲမှာမဟုတ်တဲ့အပြင်က တေဇောဓာတ်တွေဟာတစ်ခါတလေဖောက်ပြန်လာတတ်တယ်ဖောက်ပြန်ပျက်စီးတတ်တယ်ဖောက်ပြန်လာတယ်ဖောက်ပြန်တယ်ဆိုတာရှိတင်လာတဲ့ပို့လား abnormal ဖြစ်တာကိုပြောတာနော် abnormal ဖြစ်တာ normal မဟုတ်တော့ဘူးဒါပေမဲ့သုံးတော့ပကုတ်ပတိလို့သုံးတာပျက်စီးတယ်ဆိုတာဟိုပျောက်သွားတာပြောတာမဟုတ်ဘူး normal နေထားတဲ့မကဘူးဒီတေဇောဓာတ်ဟာဟိုဖောက်ပြန်လာတယ် ကြီးထွားလာတယ်မြင့်မားလာတယ်ဆိုတဲ့အခါမှာတဲ့ဘာတွေဖြစ်တော့တာခမံပိတဟတိရွာလုံးချွတ်လောင်ပလိုက်တယ်တေဇောရလွန်ကဲလာတဲ့အခါရွာတွေလောင်ပလိုက်တယ်ဒီကုန်းတွေရွာကြီးတွေလောင်ပလိုက်တယ်မြို့တွေလောင်ပလိုက်တယ်နော်တိုင်းဒေသတွေလောင်ပြလိုက်တယ်တိုင်းဒေသတွေကတရက်တော်တွေကိုလောင်ပြလိုက်တယ်အဲ့ဒီလောင်တဲ့မိဟာ ဘယ်ထိအောင်လောင်နှုံးဆိုလို့ရှင်နော်လောကမှာဟိုလောင်စာမရှိတဲ့လှပ်ပါတဲ့မြေပြင်လောင်စာမရှိတဲ့မြေပြင်အလောင်စာမရှိတဲ့မြေပြင်ရောက်အောင်သို့မဟုတ်တစ်ခါတလေကျတော့မြက်ခင်းစိမ့်စိမ့်နာရောက်ရင်သူကလောင်စာမရှိရင်လည်းရက်သွားတယ်လမ်းခံနေလို့ရှင်လည်းရက်သွားတယ်ကြောက်တောင်ကြီးခံနေရင်လည်းရက်သွားတယ်မြစ်ကြီးခံနေရင်လည်းရက်သွားတယ် လောင်စာမရှိတဲ့နေရာကျမှသူရတ်တာနှုတ်ဆိုလောင်မှာပဲရှေးခေတ်ကတောတွေပါလေမိလောက်တဲ့အခါမှာဒီငိမ့်သက်ဖို့ဆိုတာတော်ခဲရင်အခုခေတ်လည်းငိမ့်သက်လို့လွယ်တာမဟုတ်ဘူးလေခုခေတ်ခက်မိပါတယ်ဆိုပြီးတော့ဒီမိသက်ပူးတွေနဲ့ဟိုကောင်းငင်လေမြန်နဲ့ရဟရင်နဲ့မိသက်ပူးတွေနဲ့လိုက်ဖြန်းတာတောင်မှမနိုင်ဘူးမို့လား တော်မီလောင်ပြီဆိုမနိုင်ဘူးလေအဲ့တော့ရှင်တော်ကတော်ထဲမှာနေတဲ့ယဟန်တော်တွေတော်မီလောင်တာမျိုးတွေကျုံရတတ်တယ်တော်ထဲမှာနေပြီဆိုတော်မီလောင်တာကျုံရတယ်အဲ့လိုကျုံတဲ့အခါမှာမြတ်စွာဘုရားခွင့်ပြုထားတာဘယ်လိုခွင့်ပြုထားတာတော့ဆိုကိုနာတဝိုက်ကတစ်ပင်တွေကိုကြိုပြီးတော့ရှို့တာမရှို့တာဟိုတော်မီကြီးလောင်လာတဲ့အခါကျလောင်စရာမရှိရင်ရပ်သွား အဲ့ဒါကိုပတက်ခိလို့ခေါ်တယ်ကြိုရှို့တဲ့မီးတဲ့အဲ့လိုမီးရှို့မီးခွင့်ပေးထားတဲ့ယဟန်တွေကိုနှမို့ဆိုရင်ယဟန်တွေနေတဲ့တောရကြောင်းလေးတွေတဲလေးတွေကမီးတဲ့ပါသွားနိုင်တယ်အဲ့တော့ကိုယ့်ရဲ့ပပတ်လည်မှာတောကြီးမီးလောင်လာပြီဆိုရင်တောကိုပတ်ပြီးတော့ကိုယ်စီမရောက်နိုင်အောင်ကြိုပြီးတော့မီးရှို့ထားတာမြက်ဆိုလည်းမြက်ခင်းတွေကြိုတင်ပြီးတော့မီးရှို့ထားတာလောင်စာမရှိတော့ဘူးဆိုရင် ရှေ့တိုးလို့မရဘူး အဲ့လိုမျိုးပတက်ခိန်ဓာတုံအချိုရှိုးတဲ့မိမိကျိုးလို့သုံးလေးရှိတယ်ရှိရမိကျိုးဆိုတာဟိုဟိုရင်းနဲ့သွားပြီးတော့မိဘူးတိုက်တာနဲ့သွားရောတတ်တယ်ငယ်တော့အဲ့ဒါပဲထင်တယ်ပတက်ခိမိကျိုးဆိုတော့အဝတ်တွေကိုမိဘူးတိုက်တာကိုလည်းမိကျိုးလို့ခေါ်တယ်တချို့ကအဲ့တော့ဒီပတက်ခိကျိုးပြီးတော့ရှို့တဲ့မိကို တကိတ်လို့ခေါ်တယ်ကြိုရှုပ်ထားလိုက်တယ်အဲနောက်ပိုင်းကျတော့လေတချို့တောရတွေဘာတွေမှာဆိုလို့ရှိရင်အိမ်နေမီးလောင်လို့ရှိရင်ဒီအိမ်တိုင်းလောင်နေပြီဆိုရင်နောက်အိမ်နေမလောင်နီးနာအိမ်နေဖြတ်ချလိုက်ဖြတ်ပြလိုက်တယ်သို့မဟုတ်ရေဖြန်းထားတယ်မလောင်တဲ့အိမ်တွေကိုရေဖြန်းတယ်ဖြိုဖြက်ထားတယ်မီးလောင်စာတွေကိုဖယ်ထားတယ်မီးကိုထိန်းတဲ့နီးတွေပေါ့နော်ဒါကြောင့်မို့ အဲရှေ့တောရွာတွေမှာဆိုဘာလို့တော့ဆိုဟိုတယ်မိချိတ်တဲ့မိချိတ်တို့ဝက်ကတ်တို့လှုပ်ထားရှေ့တို့ကတော့ခတ်ထားမိချိတ်ဆိုတာခဏလို့တက်ကယ်မိုးတွေတို့ကံမိုးတွေတို့ဆိုမိလောင်လွှဲတာအဲ့ဒါနဲ့ဆွဲချအိမ်မိုးပေါ်မှာရေအိုးတွေတင်ထားတဲ့ရေအိုးတွေခွဲချတယ်မိလောင်တာကိုတားဖို့အမျိုးမျိုးလုပ်ကြတယ် မေရိကန်နိုင်ငံကစက်ယုံနေပါတယ်ကြလို့ရှိရင်ဖះကအစသူတို့ကအိမ်ထဲမှာအမိုးမှာပဲဖြစ်စေကြမ်းပြင်မှာဖြစ်စေကြမ်းပြင်မှာအမိုးပေါ်မှာလောက်တယ်ထင်တယ်မျက်နှာကျက်အတွင်းကနေပြီးတော့ရှေးပိုက်တွေထဲရတယ်အဲ့ဒါမထည့်ရင်အိမ်ကိုခွင့်မပြုဘူးဖះတဲ့တာတောင်မှအဲ့ဒါရှေးပိုက်တွေထဲရတယ်မိလောင်ပြီဆိုရင်အဲ့ဒီရေပိုက်တွေဖွင့်ချလို့ရအောင် မိငိမ့်မှုအတွက်ပေါ့နော်အဲ့တော့မီးဆိုတာတခုတခုနဲ့ကူးဆက်သွားတဲ့ဆိုအဲ့ဒါမှဆုံးရှုံးတာဟုတ်ဒါကြောင့်မို့အိမ်တိုင်းအိမ်တိုင်းမှာအဲ့ဒီရေပိုက်တွေအများကြီးတွေ့ထားတယ်ထည့်ထားတယ်အကုန်လုံးအစင်းနဲ့ပဲဖွင့်ချလို့ရအောင်လုပ်ရတယ်ဒါစနစ်တကျကျွတ်တင်ကာဝယ်တယ်ဆိုတာမျိုးလုပ်တယ်ပေါ့နော်အဲ့ဒါမှပါရင် ခွင့်မပြုဘူးသူတို့စီမှာ အဲ့တော့မီးဆိုတာပြင်ဘက်ကမီးချီထွားလာတဲ့အခါမှာရွာလုံးကျွတ်မြို့လုံးကျွတ်ရှိရတဲ့အကုန်လောင်ပြီးတော့လောင်စာပြတ်သွားမှပဲငြိမ့်နေနှုတ်ဆိုဆက်လောင်နေမှာပဲလောင်စာပြတ်သွားမှငြိမ့်နေအဲ့ဒါဒီဆိုတာအဲ့တော့ပြင်ပကမီးရဲ့အနေရဆိုတာဒါဒီဆိုတာဒီဆိုတာဟာ ကြီးထွားလာလို့ရှိရင်အလုံးလောင်ကျွမ်းပြစ်နိုင်တယ်ဆိုရယ်သူ့ရဲ့သဘောအဲ့ဒါလို့ကျွာလုံးကျွတောလုံးကျွတောရရောဘာရောအကုန်လုံးလောင်တဲ့မီးဟာတခါတရံကြတော့ဘာဖြစ်တော့မီးကိုရအောင်ပါစက်ကလေးနဲ့မှုတ်ပြီးတော့ရေပေါ်စားလေးနဲ့မီးလောင်စားလေးထည့်ပြီးတော့မီးရှာနေကြရတယ်လေအဲ့ဒါကိုလေရှင်သာရိပုတ္တရာထည့်ပြောထားတယ် တခါတလေကြတော့တဲ့ဒီကြက်တောင်ကလေးနဲ့မီးကိုမွေးရွာတာရှိတယ်တဲ့တေးပြတေးဖက်လေးတွေနဲ့မီးကိုရှာကြရတယ်ဗမာပြည်ကလူတွေကတော့ဟိုရင်းနဲ့လည်းမီးလောက်တာတွေ့တယ်မီးလောင်စားလေးတွေဟိုငငယ်တော့ရေဘောစားလေးတွေပေါ့မီးလောင်လို့ရတယ်ရေဘောစားလေးတွေထင်းနှုတ်နှုတ်ကလေးတွေခွဲပြီးတော့ပြီးကို မွေးယူချရတာလေမွေးတဲ့မေးကမရှိတော့ဘူးဆိုပြန်တော့လေသူ့ကိုဒီပါဇက်ကလေးမှုတ်ပြီးတော့သူ့ကိုမွေးရပြန်တောက်အောင်လုပ်ကြအပြန်နဲ့လူအခုခေတ်လူတွေကတော့တဘာဝကိုမသိတော့ဘူးဆိုရင် gas အိုးလေးကို6ခနဲ့ဖွင့်လိုက်တာနဲ့မီးကတောက်လာတယ်ဆိုမီးကိုမခဲရမှုလို့ထင်နေနော်တကယ်မီးမွေးပြီဆိုငယ်ငယ်တော့မျက်စိတွေခဏနဲ့ဝင်လို့မျက်စိဓာတ်ကျိန်းတာ မိကိုတွေဝင်မျက်စိတားဆက်တယ်မိကိုမိပုတ်ရတာဆိုလဲအမောတကောပဲအဲ့တော့လောင်စာလေးတွေထည့်ပြီးတော့မိဆိုတာမရရအောင်လုပ်ရတယ်တဲ့အဲ့ဒီလိုအခမျိုးလည်းရှိတယ်ရှင်သာရိပုတ္တရာကမိကလွန်ခဲ့တဲ့တေဇောဓာတ်ကလွန်ခဲ့တဲ့အခါရှိတယ်ပျောက်သွားလို့ပြန်ရှာရတဲ့အခါရှိတယ်မမြင်ဘူးဆိုတာကိုပြောကျင်တာပေါ့နော် ပျောက်သွားတဲ့အခါရှိတယ်တဲ့အဲ့တော့ရှင်သာရိပုတ္တရာထောက်ပြတယ်ဒါလောက်ကြီးမားတဲ့ဘာဟိရမှာရှိတဲ့တေဇောတက်ကြီးတောင်မှမမြဲဘူးပျောက်ွယ်တတ်တယ်နော်ပျောက်တတ်တယ်ကုန်ခန့်တတ်တယ်ပြောင်းလဲသွားတယ်ဆိုတဲ့သဘောတွေဟာတွေ့နေရပါတယ်ဟုတ်တာပေါ့ရွာလုံးကျွအိမ်လုံးကျွလောင်းနေတတော်လုံးပြီးလောင်သွားတယ်ဆိုတာ အမှန်တမ်းကြီးမားတဲ့ဓာကြီးတွေတောင်မှပဲလေလေးနဲ့မှုတ်ပြီးတော့ရှားရွာလောက်အောင်ပျောက်သွားတာလည်းရှိတယ်ဘိုက်ထဲကပြီးတော့မပြောနဲ့တော့လို့ဆိုလိုတယ်နော်အပြင်ကတေဇောတတ်တော့မှအဲ့လိုရှားယူရတာတဲ့ဒီတေဇောဟာမမြဲဘူးဆိုတာကိုအနိစ္စရှုမြင်ဖို့အတွက်ရှင်သာရိပုတ္တရာကဒီလိုရှင်းတယ်ပြီးတော့အဲ့ဒီအလွန်ကြီးမားတဲ့ပြီးတောင်မှပဲ အခုလိုမမြဲဘူးဆိုလို့ရှိရင်တဲ့ဘာမဟုတ်တဲ့အတီအမှန်တမ်းခန္ဓာကိုယ်ထဲမှာရှိတဲ့အပူငွေလေးတွေတို့အစာရည်ကြက်တဲ့ပါစကတေဇောတို့နေမကောင်းတဲ့အခါပူတဲ့အပူလေးတို့အိုမင်းစေတတ်တဲ့အပူတို့ပူလာပါတယ်ဆိုရတဏှာအပူတို့အစာကြေကြတဲ့ပါစကတေဇောဆိုတာခန္ဓာကိုယ်ထဲမှာတူတူတောင်းတောင်းအချိန်ပိုင်းလေးသာတည်ပြီးတော့ တဏှာနဲ့လိုချင်စရာ ကောင်းပြီးတော့ငါငါဟာမိဖြစ်တာဟုတ်ဒီဇောဖြစ်တာဟုတ်ငါဖြစ်တယ်လို့ဒီလိုလူတွေဟာဘာဖြစ်လို့ယူဆနေကြသလဲယူဆသင့်သလားတဲ့။ဟောယူဆသင့်သလားအချိန်တိုတိုလေးမှဖြစ်တဲ့ကိုယ်ခန္ဓာကိုယ်လုံးမှာရှိတဲ့ဒီပုတ္တလေးကိုငါငါဟာငါဖြစ်တာလို့တွေးသင့်သလားတဲ့။တကယ်တော့မတွေးသင့်ပါဘူးတဲ့။ ဒါဗဟိရတေဇောနဲ့ဗဟိရတေဇောနဲ့နှိုင်းရှင်ပြီးတော့အစ္ဆတိကတေဇောပေါ်မှာဟိုတရားရှိမှတ်ပုံနှိုင်းရှင်ပြီးတော့မမြဲတဲ့သဘောနဲ့ရှင်ပြီးတော့ငါငါဟာလို့မတွေးသင့်တဲ့အကြောင်းရှင်သာရိပုတ္တရာထောက်ပြတာနော်အဲ့လိုထောက်ပြပြီးတော့ဒါမတွေးသင့်ဘူးတဲ့ဟုတ်ပြီအဲ့ဒီမှာ ဒီတေဇောနဲ့ပတ်သက်ပြီးတော့အခုလိုတေဇောရဲ့တဘာဝငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါရဲ့ဖြစ်မှုလည်းမဟုတ်ဘူးဆိုတာမယူဆတဲ့ဟုတ်တယ်ဆိုတာယူဆတယ်ငါလို့လည်းမယူဆသင့်ဘူးငါလို့လည်းမယူဆသင့်ဘူးငါဖြစ်တယ်လို့လည်းမယူဆသင့်နဲ့တေဇောမယူဆသင့်ဘူးဆိုတာကို ရှင်းလင်းပြောပြပြီးတော့ဒီလိုဓကမ္မထံကို နှလုံးသွင်းဆင်ញင်မယ်ဆိုရင်ဒါအနိစ္စဆင်ញင်တာပါပဲအတွေ့အကြုံပြောမယ်ဆိုရင်ဒီပြင်ဘက်ကတေဇောတော့မမြဲတာခန္ဓာကိုယ်ထဲရှိတဲ့တေဇောကဘာပြောလို့လို့တော့သိသိသိပဲတောလုံးကျွတ်လောင်တဲ့မီးကြီးတောင်မှငြိမ့်သေးတာပဲတဲ့ခန္ဓာကိုယ်ထဲမှာရှိတဲ့တေဇောကပေါက်ဆလေးတဲ့ဒီလိုဆိုလို့တယ်နော်အဲ့ဒါပဲပဲမြဲပါမလဲတဲ့အဲ့မမြဲတာယူကိုသွားပြီးတော့ငါငါဟာလို့လုံနေလို့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဆိုတော့ပြောတယ် ဒါဝိပဿနာဉာဏ်နဲ့မြင်မှောင်ပြောဟုတ်ပြီအဲ့တော့ဓာတ်ကမ္မထံကို ပွားလို့အခုလို့ရှုမြင်လာပြီတေဇောကိုတေဇောလို့ပဲရှုမြင်လာတတ်တဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်နဲ့သိလို့ငါငါဟာလို့မတွေးတော့တဲ့ပုဂ္ဂိုလ်အဲ့ဒီမတွေးတဲ့ပုဂ္ဂိုလ်ကိုဒီ မတွေးလို့ဝိပဿနာဉာဏ်အမြင်ရှိတဲ့ပုဂ္ဂိုလ်ဟာဘလောက်ခံနိုင်ရှိလာသလဲဆိုတာဝိပဿနာဉာဏ်ရဲ့အကျိုးကျေးဇူးနဲ့ပတ်သက်ပြီးစိတ်ဓာတ်ကြံ့ခိုင်မှုအကြောင်းကိုရှင်သာရိပုတ္တရာဆက်ဟောတာနော်အဲ့ဒါလို့မြင်နေတဲ့ပုဂ္ဂိုလ်ကိုတဲ့ဘေးကတယောက်ယောက်ကဆဲမယ် နေမင်းကစပြောမယ်ကြံ့ကြံ့ထထနဲ့ပြောမယ်ဆွဆွဲမယ်ဆဲရီတိုင်းထွာမယ်အဲ့လိုဆဲရီတိုင်းထလို့ရှိရင်အခုလိုဓကမထံကိုရှုမှတ်ပွားထားတဲ့ပုဂ္ဂိုလ်ဟာစဉ်းစားတတ်တယ်ဘလို့စဉ်းစားတတ်စဉ်းစားပြီးတော့သူအော်ဒီဆဲတယ်ဆိုတာနားရဲကြာလာတဲ့အတန်ပဲအဲ့ဒီနားရဲကြာလာတဲ့အတန်နဲ့နားရဲမှာဖြစ်ပေါ်လာတဲ့စိတ်ဓာတ်အဲ့ဒါနှစ်ခုပေါင်းစပ်ပြီးတော့ ဖတ်တာဆိုတာဖြစ်လာတယ်အဲ့ဒီဖတ်တာကြောင့်စိတ်ဆင်းရဲမှုဆိုရက်ထိခိုက်တဲ့ဒုက္ခဝေဒနာဖြစ်လာတာပဲအဲ့တော့ဖြစ်ပေါ်လာတဲ့ဖတ်တာဟာလည်းမမြဲဘူးနော်ဖတ်တာဟာလည်းမမြဲဘူးနောက်ဝေဒနာဆိုစိတ်ခံစားမှုကလည်းမမြဲဘူးတင်ညာဆိုတဲ့ငါဆဲတာဆိုတဲ့မှတ်တာလည်းမမြဲဘူးတဲ့ နောက်သင်္ခါရလို့ဆိုရယ်စိတ်ဆောတွေးကြံမှုတွေကလည်းမမြဲဘူးတဲ့ဝိညာဏဆိုရယ်အသိစိတ်ကလည်းမမြဲဘူးတဲ့ဒါတွေကတစ်ခုမှမမြဲဘူးဆိုပြီးတော့တေဇောဓာတ်ကိုတေဇောဓာတ်လို့ပဲနှလုံးသွင်းတဲ့စိတ်နဲ့ပဲရပ်တန့်နေတယ်ဆဲတယ်ဆိုမခံစားရဘူးသူမှာနော်ခေါင်းထဲမှာမထည့်တော့သူ့ကိုဆဲသွားလဲသူကစိတ်ထဲမှာမခံစားရဘူးလို့ဆိုလို့ အဲ့တော့ဆိုလိုတာကတော့လောကလူတွေမှာခံရခက်တဲ့အရာနှစ်ခုရှိတယ်ပေါ့တစ်ခုကဘာလို့ဆိုရင်ကိုယ်မကောင်းပြောတာကြားရင်မခံနိုင်ဘူးသူတယ်မြင်တာကတော့ကိုယ်ကလွဲတယ်မြင်တာမကြည့်ချင်ရကိုယ်မကောင်းတာပြောလိုက်ရင်တဆင့်လာပြောတာပဲဖြစ်ဖြစ်တဲ့ရပြောတာပဲဖြစ်ဖြစ်သူကခဏိနေတယ်ပေါ့နော်ဒါကြောင့်မို့ သောတာဒွါရနဲ့ပတ်သက်ပြီးဆေးတိုင်းထာတာတွေကြားလာလို့ရှိရင်ဒီဓကမထံကို ရှုပွားတဲ့ပုဂ္ဂိုလ်ဟာခဏရှိလာတယ်လို့သူဆိုလိုတယ်နော်ဒီလိုဒီနီးနဲ့နှလုံးသွင်းပြီးတော့ခန္ဓာရရှိလာတယ်တပ်ပေါ်မှာပဲအာယုဆိုင်နေတယ်အဲအဲ့လိုမဟုတ်ဘဲနဲ့ကာယအထွာရလို့ဆိုရဲကိုထိလျောက်ခုနကပါဇက်ကရင်ဆဲတာဆဲပြီးရင်လူတွေကကိုထိလျောက်လောက်တတ်တယ်လေ ခဲနဲ့ပေါက်တယ်ဒုံးနဲ့ရိုက်တယ်လက်နဲ့ရိုက်တယ်ဒါနဲ့ခုတ်တယ်ဆိုတဲ့ကိုယ်ခန္ဓာကိုကိုအသားကိုထိလာပြီဆိုလို့ရှိရင်နော်အသားကိုထိလာပြီဆိုတဲ့အခါကျသူဘယ်လိုနှလုံးသွင်းလဲဓာတ်ကမ္မထာနှလုံးသွင်းတဲ့ပုဂ္ဂိုလ်ကဘလို့နှလုံးသွင်းလို့ဆိုအော်ဒီကိုကာယကြီးမှာအခုလိုလက်နဲ့ထိလက်နဲ့ရိုက်တဲ့တန်းနေ ဒုံးနဲ့ခဲနဲ့ပြစ်တဲ့တန်တွေဒုံးနဲ့ရိုက်တဲ့တန်တွေကအကုန်လုံးထိရောက်နိုင်တာပဲအလုံးကထိရောက်နိုင်တာပဲကိုယ်ကာယပေါ်မှာလာထိတာပဲလို့နှလုံးသွင်းပြီးတော့မြတ်စွာဘုရားကလွှမ်းနဲ့တိုက်ဖြတ်တောင်မှပဲစိတ်မဆိုးရဘူးလို့ပြောတယ်ငါခုစိတ်ဆိုးလို့မဖြစ်ဘူးဆိုပြီးတော့သူကနှလုံးသွင်းတယ်အဲ့တော့ဆိုလိုတာကသောတာတွာရနားရဲကြရင်လည်း ကိုမကြိုက်တာပြောရင်ခန္ဓာရင်ရှိရမယ်ကိုကာယဒါရဆိုကိုထိခိုက်ပြီးတော့ရှိုင်းနေမှုခံရတယ်ဆိုရင်လည်းပဲခန္ဓာရင်ရှိတယ်တက္ကမထအထုတ်တဲ့ပုဂ္ဂိုလ်ခန္ဓာရင်ရှိလာတယ်တဲ့အဲ့လိုခန္ဓာရင်ရှိလာတဲ့အတိုင်းပဲသူစိတ်ဓာတ်ဟာဆက်လက်ပြီးကြိုးစားအထုတ်တဲ့ကဝီရိယလည်းခိုင်မာလာတယ်ဒီနောက်မဆုတ်တော့ဘူးတတိယလည်းပဲခိုင်မာလာတယ်အများရန်တည်တတ်နေတယ် ကိုယ်ကာယလည်းငြိမ်းချမ်းလာတယ်စိတ်ကလည်းတည်ငြိမ်လာတယ်အာယုန်တစ်ခုတည်းမှာပဲရှိနေတယ်အဲ့လိုဖြစ်လာတဲ့အခါကျတော့ဘလောက်ထိအောင်သူစိတ်ကခဏရင်ရှိသွားတော့ဆိုအိုးလက်နဲ့ရိုက်ရိုက်ခဲနဲ့ပြည့်ပြည့်ဒုံနဲ့ရိုက်ရိုက်ဓာတ်နဲ့ခုတ်ခုတ်ဘာအရေးလဲငါမှတန်မိုးရှိတဲ့မြတ်စွာဘုရားရဲ့အဆုံးအမကိုပဲနှလုံးသွင်းမယ်ဆို စိတ်ကခဏရှိသွားတယ်ဒါဓကမထာအထုတ်ပြီးဝိပဿနာဉာဏ်တက်လာတဲ့ပုဂ္ဂိုလ်အဲ့လိုခဏရှိတယ်လို့သူတို့ဆိုလိုတာပေါ့ခဏကြီးရသွားတယ်ဒါရမရကိုယ့်ကိုစဉ်းစားပေါ်ထားတော့ကိုယ့်ကိုလှုပ်ချီပေါ့ဖះတရားတော့ဆိုတော့လှုပ်ချီမှသိတယ်နော်လှုပ်ချီမှသိတယ်ဘယ်အစလှုပ်အောင်လဲဆိုပထဝီဓာတ်ဒီတေဇောဓာတ်ဟာငါမဟုတ်ဘူးဓာတ်လေးပါးဟာငါမဟုတ်ဘူးဆိုတာအရင်သိဖို့လိုတယ်ငါဟာလည်းမဟုတ်ဘူး တိဇောရအတိဓာတ်ကြီးလေးပါဟာဓာတ်ကြီးလေးပါ မျှတာဖြစ်တယ်ဆိုတာသိဖို့လိုတယ်ပေါ့ဘယ်တမ်းမှမြဲတာလည်းမရှိဘူးအဲ့ဒါကိုငါရဲ့ပထဝီငါရဲ့တေဇောငါရဲ့အဘောဝါရောလို့မတွက်စင်နဲ့ဓာတ်ဟာဓာတ်ပဲဆိုရယ်အတွေးကစပြီးတော့ကိုယ်စိတ်ဓာတ်ကိုရင့်ကျက်ခိုင်မာအောင်ကြိုးစားအထောက်အဲ့ဒါလို့နှလုံးသွင်းပြီးတော့ဖះကိုအာယုံပြုမဲ့တရားကိုအာယုံပြုမဲ့သံဃာကိုအာယုံပြုလိုက်မဲ့ဆိုလို့ရှိရင် ခုနဟာတွေကိုလက်လျှူရှုထားနိုင်တယ်ဆဲဆဲကိုထီတာမှတ်လို့ဒီတိုင်းနေရချင်းရိုက်ပါစေသူမောတော့ရသွားလိမ့်မယ်ဒါဥပ္ပခာကုသိုလ်နဲ့ပတ်သက်တဲ့ဥပ္ပခာတွေဖြစ်လာနော်တတိရှုတာအိကနောလှုပ်လိုက်တာပေါ့ခေါင်းထဲမှာမထည့်တော့ထည့်မထားတော့အဲ့လိုဖြစ်လာနိုင်အောင် သူကြိုးစားတာအကယ်၍မဖြစ်ဘူးဆိုရင်သူကသူကံမကောင်းမှု ကိုယ်စိတ်ကိုကိုမနိုင်ဘူးဆိုရင်ကိုယ့်ကိုပြစ်တင်ငါညှမ်းလိုက်တာငါဘာလို့တာတွေသွားစဉ်းစားနေသလဲငါ့ကိုဆဲတယ်လို့ငါဘာလို့တွေးနေတာလဲငါ့ကိုရိုက်တယ်လို့ဘာလို့တွေးနေတာလဲနော်ကိုကိုဥပက္ခမရှုနိုင်ကိုကိုတော့အပြစ်တင်အပြစ်တင်ပြီးတော့ထိတ်လန့်တုန်လှုပ်သွားတယ်ငါမှအကုသိုလ်တွေဖြစ်လာတယ်ဆိုထိတ်လန့်တုန်လှုပ်သွားပြီအဲ့လိုမဟုတ်ဘဲနဲ့ဖရာတရားတန်ခါယရဏသုံးပါးကုန်ကိုအာရုံပြုပြီးတော့ နှလုံးသွင်းဆင်ញင်လိုက်တဲ့အခါမှာသူကဟိုဥပေက္ခတွေဖြစ်လာတယ်ကိုဆန်းကျင်မဲ့အကြောင်းအရာတွေကိုဥပေက္ခထားနိုင်သွားတယ်ဥပေက္ခထားနိုင်တယ်ဆိုတာဒီအတန်ကြားတဲ့ဟာတွေသူကသူတတိရှုထားလိုက်တယ်အတန်ပေါ်မှာထပ်မစင်တာဟုတ်စဉ်းစားမှဖြစ်တယ်အတန်ဟုတ်ထပ်မစင်တာလက်နဲ့လာရိုက်လို့ခန္ဓာကိုယ်ထိတယ် ထိတာကိုမစင်စားတော့ထပ်ပြီးမေ့ထားလိုက်တယ်နော်တရားတရားပဲစဉ်းစားနေတယ်ဆိုတော့ရိုက်ရိုက်နဲ့နဲ့ဘာမှ तू ကခူးမဆိုင်တော့ခူးမဆိုင်ပဲနဲ့ကုသိုလ်စိတ်ဆိုရယ်ဖြစ်ပေါ်လာတဲ့ခံရခက်တဲ့အရာတွေကိုအလုံး ignore လုပ်ပလိုက်တာမသိမသိကြိုးကြုံလုပ်ပလိုက်ပြီးတော့ဒီတရားပေါ်မှာပဲနှလုံးသွင်းပြီးတော့နေလိုက်တယ်တဲ့ အဲ့ဒီလိုနေလိုက်တဲ့အခါကျတော့စိတ်ချမ်းသာမှုတွေရလာလူကဝမ်းသာနိုင်လာတယ်ဝမ်းသာတယ်ဆိုတာကိုယ်စိတ်ကိုနိုင်တာဝမ်းသာစရာကြီးဖြစ်သွားတယ်ပေါ့နော်သူမနိုင်ရင်သူသူစိတ်သူမနိုင်ဘူးဆိုရင်သူဆင်းဆင်းရဲမှာပဲလေငါလောရဲ့တန်းနဲ့မရဘူးဆိုပြီးတော့တော့ကိုယ်စိတ်ကိုနိုင်လိုက်လို့အခက်အခဲတစ်ခုကိုဖြတ်ကျော်လိုက်တယ်ဆိုသူဝမ်းသာသွားတယ် အဲ့ဒါလောက်ဖြစ်ရင်ကိုပဲတဲ့ရှင်သာရိပုတ္တရာကဣတဝတပိခောအာဟုသောပိကုနောဘုကတံဟောတိတဲ့အဆွေတော်တို့ဒီတိုင်းတာလောက်ရောက်ရင်တောင်မှပဲအများကြီးတိုးတက်သွားပြီလို့ပြောတာเนาะတရားဓမ္မနဲ့ပတ်သက်ပြီးအများကြီးတိုးတက်သွားတယ်သို့တော့လူတွေကမဟုတ်မခံဆိုတဲ့ဟာကြီးကမန္တန်လူဖြစ်နေမဟုတ်မခံ ဟုတ်တော့ရောခံလားဆိုမခံဘူးနော်မဟုတ်ရင်မခံဘူးဆိုမင်းဟုတ်ရင်ခံလားဆိုဟုတ်လည်းမခံဘူးမဟုတ်လည်းမခံဘူးဟုတ်လည်းမခံဘူးကြိုက်ကလန်ပြန်တွေးတယ်လေပြောရင်တော့ငါတို့ကမဟုတ်မခံกว่าဆိုပြီးတော့အဲ့လိုလုပ်လို့ရှိတယ်ဟုတ်ရင်လည်းမခံဘူးမဟုတ်ရင်လည်းမခံဘူးရသော်ဗျာဆုံးမတာတော့ဒါတွေမတုံ့ပြန်နဲ့လို့ဆိုလိုတယ်တရားနဲ့နှလုံးသွင်းပြီးဒါတွေတုံ့ပြန်ပြီးတော့ကိုယ့်ရင်နဲ့နှလုံးထဲမှာ တုံ့နှုတ်ခြောက်ခြားမှုမဖြစ်အောင်နှလုံးသွင်းရမယ်လို့ထီတူဟောတာနော်သူဟောတာဒါတေဇောတက်နဲ့ပတ်သက်ပြီးတော့ဟောတာနော်တေဇော၄မျိုးပြန်ပြောမယ်ဆိုရင်ဟိုတော့ကပထဝီက20အဘောက7တေဇောက4ခုနောက်ရကျတော့ဝါယောအကြောင်းပြောမယ် ကွာရောက6ခုအလုံးပေါင်းရင်42ခုရှိတယ်ကိုယ်ခန္ဓာကိုယ်ထဲမှာဓာတ်ကြီးလေးပါးကိုအသေးစိတ်ခွဲလိုက်တဲ့က42မျိုးရှိတယ်နော်42မျိုးအဲ့တော့မဟာဟာတိဝရောပမသုတ်ဟာဓာတုကမ္မထံလို့ခေါ်တဲ့ဓာတ်လေးပါးနဲ့ပတ်သက်တဲ့ဝိပဿနာလုပ်ငန်းကို ရှင်သာရိပုတ္တရာကရဟန်းတော်တွေကိုအသေးစိတ်ရှင်းပြီးတော့ဟောကြားတာဖြစ်တယ် ဝိသုဒ္ဓိမက်မှာရေးရင်လည်းပဲဒီမဟာဟဋ္ဌိပရောပမသုတ်ကို ကိုးပြီးတော့ရေးတာပဲဖြစ်တယ်။နော်ဒီသုတ်တံကိုပဲကိုးပြီးတော့ရေးပြီးရှင်းနေဟောကြားတာဖြစ်တယ်။အဲ့တော့ရှုမှတ်ပွားပါအောင်လည်းရတော့အာပထဝီဟာပထဝီဓာတ်ပဲငါမဟုတ်ဘူးငါဟာမဟုတ်ဘူးအဘောဟာအဘောဓာတ်မြတ်သာဖြစ်တယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတေဇောဟာတေဇောဓာတ်သာဖြစ်တယ်ဝါယောဝါယောဓာတ်သာဖြစ်တယ်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးစေ။ ဒီအတွေးကိုခိုင်မာအောင်တွေးတောစေတာပဲမြင်အသိဉာဏ်နဲ့မြင်စေတာပဲအကယ်၍ဆွဲဆွဲပြပြကြီး မြင်သွားပြီဆိုရင်ခုနအရေးချင်းတွေရသွားမှာပဲသိချတယ်တသလုံးငါနဲ့တွေးနေတဲ့ငါဟာနဲ့တွေးနေဆိုတော့ခုနမဟုတ်မမှန်မဟုတ်မခံဆိုလူလာတော့မှာပဲအဲ့စိတ်တက်တွေလာတော့မှာဒါမြတ်စွာဘုရားက အလကရုပ္ပမသုတ်ဆိုတာဟောထားတာလေရှုဝေရဏသိညာသင်္ခါရဆိုတာမင်းတို့ဟာမဟုတ်ဘူးမင်းတို့ဟာမဟုတ်ဘူးဆိုမင်းတို့လည်းမဟုတ်ဘူးမင်းတို့ဟာလည်းမဟုတ်ဘူးလို့ပြောတာနော်ကိုယ်ကိုတွေ့ရင်ငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးစေရွန်ကျောင်းတွေကမြက်တီတစ်ပင်တွေကတစ်ပင်တွေလိုပဲငါလည်းမဟုတ်ငါလည်းမဟုတ်မြက်ဟာမြက်ပဲတစ်ပင်ဟာတစ်ပင်ပဲထို့တူပဲကိုယ်တဏ္ဍာဖြစ်နေတဲ့ရုပ်ဟာရုပ်ပဲလေငါမဟုတ်ဘူး မျက်လုံးကလည်းမျက်လုံးပဲနာနာပဲခေါ်ရင်ရုပ်ဟာရုပ်ပဲနာနာပဲကိုယ်ကလည်းမဟုတ်ဘူးကိုယ်လည်းမဟုတ်ဘူးဆိုတဲ့အတွေးမျိုးကိုအခိုင်အမာထားနိုင်ပြီဆိုမှတဏှာဒိဋ္ဌိကိုပယ်နိုင်မှာဖြစ်တယ်အဲ့လိုပယ်နိုင်မှတုံ့နှုတ်မှုစိတ်ရဲ့ကြံ့ခိုင်မှုအားနည်းမှုတွေကိုဖယ်ရှားနိုင်မှာဖြစ်တယ်အဲ့ဒီလိုမတွေးနိုင်သမျှတဏှာကိုမပယ်နိုင်ဘူးအဲ့လိုမဟုတ်ဘဲနဲ့ငါငါဟာလုံနေသမျှ တွေ့တာမှုဆိုဘယ်တော့မှမပယ်နိုင်ဘူးမပယ်နိုင်တော့ခိလေသာကင်းတယ်ဆိုမဖြစ်နိုင်အဲ့ဒါဝိပဿနာဉာဏ်အနေနဲ့အခြေခံအဖြစ်ရှုမှတ်ရမှာဖြစ်တယ်လို့ရှင်သာရိပုတ္တရာမထေရမြတ်ကဒီလိုဟောကြားတာဖြစ်တယ်ဒါကြောင့်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ဓကမထံနဲ့ပတ်သက်လာလို့ရှင်မဟာဟိပရောမသုံးပါရှင်သာရိပုတ္တရာမထေရမြတ်ရှင်းပြတဲ့အတိုင်းမိမိတို့နိုင်မှတ်သားပြီးတော့ ကိုယ့်ကိုယ်လေးချင်းပွားများဖို့အရေးကြီးပါတယ်ဆိုတဲ့အတိုင်းကျင့်ကြံကြုတ်ကုတ်ပွားများအထောက်နိုင်ကြပါစေကုန်သတည်းရှိတဲ့ချောင်းရှင်ဖေယရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာဓမ္မ ရရှိမှသာလင်နိဗ္ဗာန်ချမ်းသာကို မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မတပင်ဆင်းရင်ခြင်းပါပြုလို့ကြ၍အပဒဌာနာဓမ္မဒါနာ တရားလှူတော်ကိုပေးလှူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကို တတ္တဘဝတ္ထုအစွစွတို့ဖြင့် ဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကို အမိအဖာအဖိုးဖွာဆရာသမားမဆာ၍ကဘာသူကဘာသာလူနဲ့မြမတတဝါတို့အားအမြအမြဝေငါပါကုန်၏ကုသိုလ်မြကိုစီရကြကုန်သည်ဖြစ်၍ ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလုံး